ဣန္ဒြေ၅ပါးထက်ချင်းရဲ့အကြောင်းတရား၉ပါးဟုတ်လားနံပါတ်1ကယုတ်တရားနံတရားကို ရှုလို့ရှိရင်ဒီယုတ်တရားနေဟာခဏမစဲအမြဲပဲဖြစ်ဖြစ်ပြီးပြက်ပြက်နေလို့ပြက်တာတွေကြီးပဲတွေ့ရမှာပဲလို့စိတ်ညွတ်ပြီးရှုရမယ် ရှုလို့ရှိရင်ပြက်တာတွေပဲတွေးရမှာပဲလို့စိတ်ညစ်ပြီးရှုရမယ်နာတာလည်းဖြစ်ပေါ်လာပြီးပျောက်သွားတာပဲကျင်တာလည်းဖြစ်ပေါ်လာပြီးပျောက်သွားတာပဲဖောင်းတာလည်းတရွေ့ရွေ့ဖောင်းပေါင်းပြီးတရွေ့ရွေ့ပဲပျောက်ပျောက်သွားတာပဲပိန်တာလည်းတရွေ့ရွေ့ဖောင်းပိန်ပိန်ပြီးတရွေ့ပိန်ပြက်ပျောက်ပျောက်သွားတာပဲစဉ္ညာလျှောက်တဲ့အခါမှာလည်းကြွားမှုတွေဟာလည်းတကြွအတွင်းမှာကိုယ်ပဲကြွားမှုတွေ မြောင်များစွာဖြစ်ဖြစ်ပြီးမြောင်များစွာပြက်ပြက်သွားတာပဲဒါကြောင့်ရှုလို့တမာရီအားကောင်းရင်ငါပြက်တာတွေပဲတွေ့ရမှာပဲလို့အဲ့လိုစိတ်ညွတ်ပြီးရှုပါစိတ်ကအဲ့လိုညွတ်မထားဘူးဆိုလို့ရှိရင်ဘယ်ရုပ်ဘယ်နာမဖြစ်ပြီးမပြက်ဘူးတည်နေတာပဲအမြဲတမ်းအခု မိမိခန္ဓာကိုယ်ကြီးတောင်မွေးကြတဲ့ကဖြစ်ပေါ်လာတာအခုထိတည်နေရတာပဲဒါကြောင့်မလို့ဘယ်ရောက်ဘယ်နာမှဖြစ်ပြီးမပြတ်ဘူးတည်မြဲနေတာပဲဆိုတော့အစွဲနဲ့ရှုရင်တကယ်အရှိတဘာဝဖြစ်တဲ့ဖြစ်ပြီးပြတ်တဲ့သဘောကိုအမြင်နှေးတယ်အသိနှေးတယ်မြင်နဲ့သိတဲ့အခါမှာလည်းပဲရှင်းရှင်းလင်းလင်းပြီးပြီးသားသားမသိမမြင်ဘူး အဲ့ဒါလို့ဆိုလို့ရှိရင်နေဆတည်မြဲတယ်ဆိုတော့အယူအဆွဲကြီးကမိမိတဏ္ဍာကမကျွတ်တော့ဘူးဒါကြောင့်မို့စိတ်ညွတ်ထားရမှာကရုပ်ကိုပဲရှုရှုစိတ်နံကိုပဲရှုရှုရှုလိုက်တိုင်းရှုလိုက်တိုင်းဟာပြက်နေတာဖြစ်ပြီးပြက်နေတာတွေကြီးတွေ့ရမှာပဲအဲ့ဒါလို့စိတ်ထဲညွတ်ထားရမယ်အဲ့ဒါကိုပဲ ဖြစ်တိုင်းယုံနာချုပ်ပြက်ဟာဧကံရှုရမည်ဥပ္ပနုပ္ပနာနံသင်္ခါရဏံဝယမေဝပတ္တိဥပ္ပနုပ္ပနာနံသင်္ခါရဏံဖြစ်တိုင်းဖြစ်တိုင်းသောယုံနာသင်္ခါရတို့ဤဝယမေဝအပြက်ကိုသာလင်ပတ္တိရှု၏အဲ့ဒါလိုညွှတ်လို့ရှိရင်ညွှတ်ထားတယ်ဆိုလို့ရှိရင်တော့ မြန်မြန်လဲသိလွယ်တယ်ရှင်းရှင်းလဲသိလွယ်တယ်ဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့သဘောအမှန်အဲဒါလိုသိပြီဆိုအိန္ဒြေ၅ပါးထက်သာအကောင်းပြီကိုတွေ့တွေ့လာလို့ဖြစ်ပြီးပြက်နေတဲ့သဘောပေါ်ယုံကြည်တဲ့သရတရားကလည်းအကောင်းလာတယ်ယုံကြည်တဲ့သရတရားအကောင်းလာတာနဲ့အမျှတိုးတိုးပြီးသိလို့တဲ့စိတ်နဲ့တိုးတိုးပြီးကြိုးစားတဲ့ဝိရိယလည်းကောင်းလာတယ် တိုးတိုးပြီးကြိုးစားတာနဲ့အမျှရှုမှတ်မှုတွေကလည်းတိုးတိုးပြီးတော့ဆက်ဆက်မိပြီးရှုမှတ်မှုတတိတွေပိုးပိုးအားကောင်းလာတယ်တတိအားကောင်းပြီဆိုလို့ရှိရင် စိတ်ကတည်ငြိမ်လာတယ်ပိုးပြီးတည်ငြိမ်တယ်တမာရီအားကောင်းလာတယ်အဲလိုတမာရီအားကောင်းလာပြီဆိုတည်ငြိမ်တဲ့စိတ်ထဲမှာရှိတဲ့အသိဉာဏ်ကထက်မြက်လာတဲ့အတွက်ရုပ်ရဖြစ်ပြီးပြတဲ့သဘောနာမ်ရဖြစ်ပြီးပြတဲ့သဘောကိုပိုးပြီးတော့ရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်း တွေ့တွေ့သိသိလာတဲ့အဲ့ဒါကတော့ပညာပေါ့အဲ့ဒါလိုအိန္ဒြေ၅ပါးထက်သာအကောင်းလာတယ်တဲ့ဒါကြောင့်ဖြစ်တန်းယုံနံချုပ်ပြက်ဟာဧကံရှုရမည်ပြီးတော့မနာမယကြားမပြတ်ရှုမှတ်နေရနည်း သာတစ္ဆတထသာတစ္ဆကိရိယာယတံပါတိတိတထထို့သို့ယုံနာနှစ်ပါးတို့၏ပြည့်မှုကိုရှုရ၌သာတစ္ဆကိရိယာယရှုမှတ်မှုခြင်းဆက်စပ်အောင်ပြုခြင်းဖြင့်လေတံပါတိတိဣန္ဒြေ၅ပါးအာကောင်းစေနိုင်၏သာတစ္ဆကိရိယာဆိုတာမပြတ်မလတ်ဒလဇတ်ရှုတာကိုသာတစ္ဆကိရိယာခေါ်တယ် ဒါတစ္ဆကိရိယာယမနာမယအခြားအပြတ်မရှိအောင်ဒလဇရှုမှတ်ခြင်းကိုပြုခြင်းဖြင့်လဲတံပါရေတိအိန္ဒြေ၅ပါးချက်သာအကောင်းစေနိုင်၏အဲဒီအချက်ကဘာပြောတာတော့ရှုမှတ်မှုခြင်းဆက်ဆက်မိအောင် အထောက်ရမယ်အခြားအပြတ်မရှိစေရဘူးတစ်နေ့လုံးဟုတ်ကဲ့လား ဒါကြောင့်နေနေတာစကားပြောနေတာမရှိရဘူးအမြဲတမ်းရုပ်ထင်ရှားကိုရုပ်ရှုနေရမယ်နာမ်ထင်ရှားနာမ်ကိုရှုနေရမယ်လှုပ်ရှားမှုထင်ရှားလှုပ်ရှားမှုကိုရှုရမယ်ခံစားမှုထင်ရှားခံစားမှုကိုရှုရမယ်အဲ့ဒါလို့ရှုလို့ရှိရင်ရှုမှတ်မှုချင်းဆက်ဆက်လို့အခြားအပြန်မရှိတော့ရှုမှတ်မှုတတိအားကောင်းလာတဲ့အတွက်တမာရီအားကောင်းတယ်မနာမရကြားမပြတ်ရှုမှတ်မြဲရမည် တထတက္ကိစ္စကိရိယာယသံပါရေတိတထထိုသို့ယုံနာတို့ရဲ့ပြည့်မှုကိုရှုရ၌တက္ကိစ္စကိရိယာယရိုးရိုးသေးသေးပြုခြင်းဖြင့်လေတံပါရေတိအိန္ဒြေ၅ပါးထက်သာအကောင်းစေနိုင်၏ရိုးရိုးသေးသေးဆိုတာမိမိရဲ့မိမိရှုမှတ်တဲ့တရားကိုပေါ့ပေါ့သဘောမထားပဲနဲ့တရားဖြင့်မြတ်စွာဘုရားနဲ့တကွာယ ahanan အရှင်မြတ်ကြီးမြတ်ကိုယ်တိုင် အထုတ်သွားတဲ့လမ်းဟောင်းလမ်းမှန်ကြီးပဲအဲ့ဒီလမ်းဟောင်းလမ်းမှန်ပေါ်ငါရှောက်နေရတယ်မြတ်စွာဘုရားနဲ့ယန္တာရှင်မြတ်ကြီးတို့ဒီလမ်းလျှောက်ပြီးတော့ကိလေသာငြိမ်းစင်းရဲငြိမ်းရာသို့ရောက်သွားကြတယ်ငါလည်းပဲဒီလမ်းအတိုင်းကြိုးကြိုးစားစားမပြတ်မလားရှုမှတ်ပြီးရှောက်မယ်ဆိုလို့ရှိရင်ကိလေသာငြိမ်းစင်းရဲငြိမ်းရာရောက်မှသိကြတယ် သူတော်သူမြတ်များလျှောက်သွားတဲ့လမ်းပေါ်လျှောက်မိနေတဲ့ငါဟာဒီလမ်းကိုပေါ်ပေါ်တန်တန်သဘောထားလို့မဖြစ်ဘူးအလေးအနက်ခံယူပြီးတော့လေးလေးစားစားသဘောထားပြီးရှုမှတ်မှ ဖြစ်မယ်အထုမှ ဖြစ်မယ်အဲဒါလို့ဆိုပြီးတော့လေးလေးစားစားအမွန်တမအလေးနဲ့ထားရမယ်တက္ကိစ္စကိရိယာယတံပါတိတိ ရှုမှတ်မှုမှာယိုသေးကကောင်းစွာပြုရမည်တမာဒိဋ္ဌသနိမိတ်တကာဟိနမိမိအရင်နေ့တွေကသို့မဟုတ်ရှေးကအထုတ်ခဲ့တဲ့အခဲအချိန်တွေတုန်းကဘလို့ရှုမှတ်ရင်တမာရီအကောင်းတယ်လေအဲ့ဒါကိုသတိထားခဲ့မိတယ်တမာရီအကောင်းတဲ့ ရှုမှတ်နည်းမျိုးနဲ့ရှုမှတ်ရမယ်အဲ့ဒီအားကောင်းတဲ့ရှုမှတ်နည်းကိုမှတ်ထားပြီးတော့အခုလည်းပဲအဲ့ဒီနည်းများများသုံးပြီးရှုမှတ်ပါတဲ့ကိုကဇင်းညာများများရှောက်မှ သမာဓိအားကောင်းလေးရှိတယ်ဆိုရင်ဇင်းညာများများရှောက်ဇင်းညာကိုမစွတ်မပို့လေးမိနစ်20 30မရှောက်နဲ့နိုင်ဝဲ အဲတဏှာကြီးတဏှာကြီးကွဲဆိုသလိုလျှောက်ဈဉ္ညာလျှောက်လို့ရတဲ့ရှုမှတ်မှုတတိနဲ့စူးစိုက်မှုတည်ငြိမ်မှုတမာတိကို အပြတ်မခံမင်းနဲ့ထိုင်သည်အထိရှုမှတ်ပြီးတည်သွားရထိုင်သည်အထိရှုမှတ်ပြီးတည်သွားလို့ရှိရင်ရှုမှတ်မှုလည်းဆက်ဆက်မိရောတမာတိလည်းခါမပြတ်တော့ထိုင်တဲ့အခါမှာ ဖောင်းနာပိန်နာကစပြီးရှုမှတ်တဲ့အချိန်မှာတမာရီမိမိတဏ္ဍရှိသလောက်ရှိနေပြီအဲဒါကြောင့်မလို့အဲ့ဒီအထင်ဟာတမာရီ တိုးတဲ့အာကောင်းမှုပဲရှိတော့တယ်ထို့တူပဲထိုင်ရာက နေပြီးဈဉ္ညာလျှောက်ရသွားလည်းပဲထိုင်ရာကထပြီးဈဉ္ညာလျှောက်ရကိုအလွတ်ကြီးမသွားရဘူးစားရထားခြင်းနဲ့ထားခြင်းနဲ့မျက်စိဖွင့်ခြင်းနဲ့ဖွင့်ခြင်းနဲ့ဖွင့်နေဖွင့်နေလက်ရွှေ့ခြင်းနဲ့ရွှေ့ခြင်းနဲ့ ခြေတော့ပြင်းညင်တယ်ပြင်းညင်တယ်ထားညင်တယ်ထားညင်တယ်လက်ထောက်တယ်ထောက်တယ်ထားတယ်ထားတယ်စသည်ဖြင့်မူရအလုံးမပြတ်မလအောင်ရှုပြီးတော့ဈဉ္ညာလျှောက်တဲ့နေရာသွားဟိုရောက်တဲ့နေရာရောက်တဲ့အခါကျတော့ရက်တယ်ရက်တယ်ရှုလမ်းညင်တယ်လမ်းညင်တယ်ရှုပဲလမ်းနေညာလမ်းနေရှုစသည်အဲဒါလို့ ထိုင်ရာကနေဈဉ္ညာလျှောက်ရသွားလည်းပဲရှုမှတ်မှုချင်းဆက်ဆက်မိအောင်ရှုမှတ်သွားရတယ်အဲ့ဒီနည်းအားဖြင့်အထုတ်ရင်တမာရီအကောင်းတယ်တခြားတခြားလည်းမိမိမှာအကောင်းလေးအကောင်းတတ်ရှိတဲ့နည်းတွေကိုတွေ့နည်းတွေရှိထားလိုက်အဲ့ဒီနည်းတွေလည်းမှတ်ထားပြီးဒီနည်းတွေပဲသုံးပြီးတော့တမာရီအကောင်းအထုတ်ပါအဲ့ဒါကိုပဲသမာဓိဋ္ဌသနိမိတ်တကာယေန စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်နောက်သဗ္ဗာယသတ္တသဗ္ဗာယနာဒေဝဒေဝနေနပိတမ္ပါရေတိလျောက်ပတ်တဲ့တင့်တော်တဲ့အရာခုနှစ်ပါးကိုဖြီးဝဲခြင်းအပြင်လဲအိန္ဒြေ၅ပါးထက်သာအကောင်းနိုင်တယ်တဲ့ အာဝသောဂောစရောပတ္တပုဂ္ဂလောအထဘောဇနံဥတုဣရိယပထောစေဘာတပ္ပယောတိတေဝိတပ္ပကောနေရာထိုင်ခင်းကတင့်လျော်တဲ့မိမိနဲ့တော်တဲ့တပ္ပယဖြစ်တဲ့နေရာထိုင်ခင်းဖြစ်ရမယ်ဆွမ်းခံရွာသမုတ်ဆွမ်းရရာဌာနကလည်းတင့်တော်လျောက်ပတ်တဲ့နေရာဌာနဖြစ်ရမယ်စကားကလည်းပဲတင့်တော်လျောက်ပတ်တဲ့ စကားဖြစ်မယ်တင့်တော်လျောက်ပတ်တဲ့စကားဆိုတာမပြောမဖြစ်လို့ပြောရပြီဆိုလို့ရှိရင်တရားတိုးတက်စေတဲ့စကားပဲဖြစ်ရမယ်တရားကြစေတဲ့တမာရီပြက်စေတဲ့စကားမျိုးမဖြစ်စေရဘူးအဲ့ဒီတရားတိုးတက်စေတဲ့စကားဟာတင့်တော်လျောက်ပတ်တဲ့စကားပဲနောက်တင့်တော်လျောက်ပတ်တဲ့တရားအထုတ်ဖို့အထုတ်ဖက်ခေါ်တဲ့ပုဂ္ဂိုလ်မိဝဲရမယ်ထို့အတူပဲ သင်တော်လျောက်ပတ်တဲ့ဆရာသမားကိုပြီးဝဲရမယ်တရားတက်စေတဲ့အထုပ်ကအထုပ်ဖဲဆိုတာကြိုးကြိုးဆဆအထုပ်စကားမပြောပဲကြိုးကြိုးဆဆရှုမှတ်မှုချင်းဆက်ဆက်မိအောင်အထုပ်တဲ့ပုဂ္ဂိုလ်ဟာဒါမိမိအတွက်မိကောင်းဆွေကောင်းမဲ့သူ့ကိုအတူယူပြီးကိုယ်လည်းပဲကြိုးကြိုးဆဆမပြတ်မလားအထုတ်တယ်ဆိုလို့ရှိရင်သူ့လိုပဲတရားကောင်းတယ်အတွေ့ရှင်းတယ်ဆရာသမားလည်းဒီလိုပဲ မိမိတရားတဲ့အောင်ညွန်ကြားပြသတဲ့ဆရာသမားဆိုလို့ချင်းတင်တော်လျောက်ပတ်တဲ့ဆရာသမားပဲတင်တော်လျောက်ပတ်တဲ့ပုဂ္ဂိုလ်နောက်ဘောဇင်စွမ်းထမင်းအဲ့ဒါလည်းပဲမိမိနဲ့တော်တဲ့စွမ်းကိုကြည့်ပြီးစားပါတော်တဲ့အစားအစာကိုကြည့်စားပါမိမိနဲ့မတော်တဲ့အစားအစာစားလို့ရှိရင်ယောဂဝေဒနာအကြီးအကျယ်မဖြစ်တောင်မှပဲ အနည်းငယ်ဖြစ်လို့ရှိရင်မနဲ့နဲ့တရားအနှောင့်အယှက်ဖြစ်တော့ဖြစ်ဒါကြောင့်မလို့တရားတိုးတက်တဲ့တော့မတိုးတက်ဘူးတင့်လျော်လျောက်ပတ်တဲ့အစာစားလို့ရှိရင်တော့အစာကအာကိုဖြစ်စေတဲ့အတွက်ကိုအာစိတ်အာညာအာတိုးတက်ပြီးတော့ကျိုးစားအထုတ်တဲ့အခါကျတော့ပို့ပြီးတော့အိန္ဒြေ၅ပါးအာကောင်းလာတယ်ပြီးတော့မိမိနဲ့တင့်တော်တဲ့အစာပင်ဖြစ်တော်လည်းပဲ ဘိုက်ပြေအောင်မစားရဘူးတဲ့အရှင်သာရိပုတ္တရာစာနေစားရတယ်တဲ့အရှင်သာရိပုတ္တရာစာနေသိလားဟမ်သိတယ်မသိရင်သိကျင်သလားဘာဖြစ်လို့သိကျင်တာတော့တပိတော်တို့လိုက်နာရအောင်လို့ အရှင်သာရိပုတ္တရာစာရာကစတ္တာရောပင်စအာလောပေအဘုဒ္ဓဝါဥဒကံပိဝေတဲ့အဲ့ဒါသူနီးပဲရှင်းရမဟုတ်လားဟမ်ပါဠိပါဠိရွတ်တာတော့ရှင်းပါရဲ့နော်စတ္တာရောပင်စအာလောပေလေးလုံးငါးလုံးတို့ကိုအဘုဒ္ဓဝါမစားတော့ပဲ ဥဒကံပိဝေရေနဲ့သာဖြည့်လိုက်ရ၏ဝမ်းပြေကနေမှလေးလုံးငါးလုံးအလုံးမှရထားလိုက်တဲ့အဲ့ဒီလေးလုံးငါးလုံးမစားနဲ့တော့တဲ့ချောင်ချောင်လေးနေတဲ့သို့တော်လည်းမပြေသေးတော့စိတ်ကတင်းမတိမ်အာမရဖြစ်ကောင်းဖြစ်နေမယ်တဲ့အဲ့ဒါတင်းတိမ်အာရအောင်တော့ရေတောက်လိုက်ပါတဲ့။မကြောင်လဲလို့ဆိုတော့ စွမ်းစွမ်းရဲ့အစားအသောက်ကြီးတက်တက်ဗိုက်ပြည့်ပြီဆိုလို့ရှိရင်တော့ထမင်းစီမတက်ဘူးလားတက်ပြီဆိုလို့ရှိရင်မိတ်ဆွေကြီးကလာနေကြမလာဘူးလားဘယ်မိတ်ဆွေကြီးတော့အေးအဲ့လိုဆိုတော့ကတမာရီဖြစ်သေးလားမဖြစ်ရောနေမကဘူးရှုကိုမရှုနိုင်တော့ဘူးမဟုတ်လား ဒါကြောင့်မလို့လေးလုံးငါလုံးလျှော့ပါတဲ့လျှော့ပြီးတော့ကျန်တာကိုပြစ်မတိမ်သေးဘူးဆိုလို့ရှိရင်ရေတောက်ပြီးဖြည့်လိုက်ပါတဲ့ရေတောက်ဖြည့်လိုက်တဲ့အခါကျတော့ရေပြည့်တာလဲပြည့်တာပဲအစာပြည့်တာလဲပြည့်တာပဲဘာထူးလဲလို့မေးစရာမရှိဘူးလားရေပြည့်တဲ့အခါကျတော့ရေကအစာရဲ့အစီတွေကိုသူကကျဲအောင်လုပ်မပြစ်ဘူးလား အဲကျဲအောင်လှုပ်ပြပြီဆိုတော့မျက်ခွန်လေးအောင်မလားမလဲတော့ဘူးအဲဒါကြောင့်လာနေကြမိတ်ဆွေကြီးမလာရတော့ဘူးရှေးကဆရာတော်ကြီးများတော့တချို့ဆရာတော်ကြီးတွေပေါ့လေဆွန်းစားတယ်ဆိုလို့ရှိရင်ဆွန်းစားကိုစထိုင်လိုက်ကြတဲ့ကတပိတ်သေးကိုရေလောင်းထည့်လိုက်တဲ့ ရေလောင်းလိုက်တဲ့အခါကျတော့ဆွန်လုံးထဲမှာရှိတဲ့အစီတွေကအာကောင်းသေးရဲ့လားအာမကောင်းဘူးစီကျဲသွားတယ်အဲ့ဒါကိုဖုံးပေးတယ်တဲ့အဲ့ဒါကတော့အကြောင်းနှစ်ကြောင်းတစ်ကြောင်းကတော့ရသတဏှာကိုအာသိအောင်လုပ်တာသုံးမစားမဖြစ်လို့စားပြန်တော့လည်းပဲအရသာခံပြီးမစားပဲနဲ့အသက်ရှင်ရုံမျှ သာသနာတော်မှာပရိယပฏิပတ်တောင်းနှစ်ခုထမ်းဆောင်နိုင်ုံမျှအသက်ရှင်နေရလို့ရှိရင်တော်ပြီအရသာခံပြီးတော့ရသာသနာအတိုးပွားမခံဘူးဆိုပြီးတော့ရေနဲ့ဖြော်ပြီးဆုံးစားရတယ်မကောင်းလားကဲအဲ့ဒီနီးရောဘယ်နဲ့လဲ အဲ့ဒီနည်းများဗမာပြည်တပြည်လုံးလိုက်နာကြမယ်ဆိုလို့ရှိရင်စီစေးတက်ပါအောင်မလားမတက်တော့ဘူးစီစေးမတက်တော့စီရောက်တော့ဒုက္ခရောက်ပါအောင်မလားမရောက်တော့ဘူးအဲ့လိုဖုံးပေးကြတယ်တဲ့ရှင်းဆရာတော်ကြီးတွေအခုရှင်သာရိပုတ္တရာနေကတော့ဝမ်းပြေကနေလေးလုံးငါးလုံးလောက် လျှော့ထားပါမစားပါနဲ့တဲ့အဲ့ဒါကို ပြည့်စေခြင်းလို့ဖြည့်ခြင်းရေတောက်ပြီးတော့ဖြည့်လိုက်ပါတဲ့စတ္တာရောပင်စအာလောပေအဘုဒ္ဓဝဥဒကံပိဝေစတ္တာရောပင်စအာလောပေလေးလုံးငါးလုံးတို့ကိုအဘုဒ္ဓဝမစားတော့ပဲဥဒကံပိဝေရေကိုသာတောက်ရ၏မိုက်ပြေအောင်စားလို့ရှိရင်ယောဂီမပြောနဲ့အာထုတ်ဆိုင်မဟုတ်တဲ့လူတောင်မှပဲစားပြီးနေလို့ထိုင်လို့ကောင်းရလား မကောင်းဘူးအဲယောဂီဆိုရင်တော့ပြောစရာမလိုတော့ဘူးအဲကြောင့်ဘုန်းကြီးတို့လည်းအဲ့လိုစားနေလို့ထိုင်လို့ကောင်းဆိုအမြဲတမ်းလျှော့စားခါတည်းရန်ကြတော့ဟိုကဒီယကအဲ့ဒါတွေကဒါဖုံးပိတ်ပါအောင်ဟိုပါဟိုဖုံးပိတ်ပါအောင်ဆိုဟိုကလေးနည်းနည်းတို့ဒါလေးနည်းနည်းတို့နဲ့ပြည့်သွားအဲ့ကြဒုက္ခကိုရောက်လို့ကိုဟာကိုကိုသဘောနဲ့ဆိုကိုဆိုလို့ရှိရင် ချိန်ပြီးတော့ခြောင်ချောင်လေးနေအောင်စားလို့ရအခုဒီမှာမလိုက်ဆရာတော်ကြီးဆိုတာရှိတယ်ဆရာတော်ကြီးအကြီးဆုံးကြီးအာလွန်ခဲ့တဲ့၄၅၆ရက်စီကမကြာခဏကြီးတယ်နေ့လည်းကြရင်တဲ့ဆွစားခြင်းစိတ်ကိုမရှိဘူးတဲ့မစားမဖြစ်လို့သာအဲ့ဒါထိုင်စားလိုက်ရတာစားခြင်းစိတ်ကိုမဖြစ်ဘူး ဘာဖြစ်လို့တော့လို့သူကဘိုက်တင်းနေလို့တဲ့အဲဘာလို့ဘိုက်တင်းတာအာယုံတော့ကနင်းစားထားလို့ပေါ့မဟုတ်လားအာယုံတော့ကနင်းစားထားလို့ဆရာတော်ကြီးကဟိုရင်းသိကြိုက်တယ်ဘူးသီပေါင်းကျော်ကျောင်းကလည်းဘူးသီပေါင်းကျော်အများရန်ကျော်ပြီးပေးတာအဲဘူးသီပေါင်းကျော်တွေကို အချင်းရေသူတို့တို့ပြီးတော့အများကြီးဖုံးပေးတယ်ဘူဒီဘောင်းညောတပကံမောက်မောက်ဆိုတပါးတည်းနဲ့ကုန်တာပဲတခါအားမရသေးလို့အဲ့ဒီချင်းရေကိုဇွန်းနဲ့ခတ်ပြီးတောက်သေးတယ်အဲ့တော့နေ့လယ်ကြတော့အစာမကြေတော့ဘူးအဲ့တော့ဆွန်းစားတဲ့နေဆွန်းစားတဲ့အချိန်ဒီဘိုက်ကတင်းနေရောစားကြနေမရှိဘူးအဲ့ဒါနဲ့အခု3ရက်ရှိပြီ ရာတော်ကြီးနေ့လယ်မှာဆွမ်းစာခြင်းရင်ဆွမ်းစာခြင်းစိတ်ရှိတယ်ဆိုလို့ရှိရင်တော့ဘူးသီးပေါင်းကျော်မဖုံးပေးနဲ့လို့ဆံပြုတ်ရဲ့ပဲပြုတ်ရဲ့ငါးကျော်လေးရဲ့ကော်ဖီနဲ့မုန့်နဲ့တော်ပြီလို့အဲဒါလို့ရှောက်တော့ဟောဆရာတော်ကြီးရောက်နေငါကိစ္စမရှိဘူး तू မကြားဘူး အဲ့လေရောက်တော့အခုဘူးသီးပေါင်းကြောင့်မဖုံးပေးတော့ဘူးသုံးလရက်ရှိပြီအဲမဖုံးပေးတော့သူအဲနေ့လိုက်ကြဆုံးဖုံးပေးလို့ကောင်းလို့ဗမာစကားဗမာစကားတစ်ခုရှိတယ်မဟုတ်လားနေ့ပြောနောက်ကြည့်ညပြောအောက်ကြည့်တယ်နောက်ကရောက်ကြလားအဲအခုတော့အဆင်ပြေလို့ ဆန်ပြုတ်ကလေးနဲ့ပဲပြုတ်ကလေး၅ကြော်လေးပြီးတော့ကော်ဖီလေးနဲ့မုန်လေးနဲ့နဲ့အဲဒါလိုဖုံးပြီးတော့ဘိုက်ကမပြည့်ဘူးအစာချေးရတယ်ဒါနဲ့နေ့လယ်ကျတော့စားခြင်းစိတ်ရှိပြီးတော့စားလို့အဆင်ပြေလို့အဲသူ့ဘက်ကိုဘုန်းကြီးကလူသီးပေါင်းကျော်ွယ်ချမပေးတော့ဘူးသူကလည်းစိတ်ပြတ်ပါတယ် အဲဘာကနေဘယ်ရောက်သွားသင်လျော်လှစွာခုနှစ်ပြာမှာဘောဇင်မှာသင်လျော်တဲ့ဘောဇင်ဖုံးပေးမှာဣန္ဒြေ၅ပါးထက်တန်အားကောင်းတယ်ဒါပြောတာမဟုတ်လားအဲမိမိနဲ့တော်တဲ့ဘောဇင်ပင်ဖြစ်တော်လဲဗိုက်တရားမစားဘဲနဲ့လျှော့စားပြီဆိုလို့ရှိရင်အဲ့ဒါသင်တော်တယ် သင်းတဲ့ဘောဇင်ကိုပဲဗိုက်ပြအောင်စားတယ်ဆိုလို့ရှိရဲ့နော်အိန္ဒြေ၅ပါးထက်သာအာမကောင်းတော့ဘူးအိန္ဒြေကိုမရှိတော့ဘူးအဲ့ဒါသတ္တသမာဓိဝိရိယသတ္တတတိဝိရိယသမာဓိပညာအိန္ဒြေမရှိုံမကဘူးကာယိန္ဒြေဆိုတဲ့ကိုယ်အိန္ဒြေတောင်မရှိတော့ဘူးဘာဖြစ်လို့ပုတ်တင်ညုံနဲ့ပြိုင်နေလို့ ဟုတ်လားဘသူနဲ့ပြိုင်နေဘောဇင်ညွန်နဲ့ပြိုင်နေလို့အဲ့ဒါတင့်တော်တဲ့ဘောဇင်ကိုတင့်တော်သလောက်ပဲတပ်ပါရဖြစ်ရုံမျှစားပါတဲ့ဘာဝတောဂောသရောပတ္တပုဂ္ဂလောအထဘောဇနာဥတုသင်လျာလျောက်ပတ်တဲ့ဥတုကိုမိဝဲပါ အလွန်အေးတဲ့ဥတုလည်းမဖြစ်ပါစေနဲ့အလွန်ပူတဲ့ဥတုမှလည်းအာမထုတ်ပါနဲ့မပူမအေးဥတုမှအာထုတ်လို့ရှိရဲ့အဲ့ဒါတင့်တော်လျောက်ပတ်တဲ့ဥတုပဲတဲ့အခုဒီယာရီဟာမပူမအေးပဲမဟုတ်ဘူးလားမတော်ဘူးလားတော်ပါတယ်ဥတုကတင့်တော်တဲ့ဥတုဖြစ်ရတဲ့ယောဂီတရားမတက်ဘူးဆိုလို့ရှိရင်ဘာကြောင့်တော့ အာမထုတ်လို့ပေါ့မဟုတ်လားဝိရိယလိုနေလို့မတက်တာဝိရိယလိုနေလို့မတက်တာနောက်ဣရိယာပုတ်ဣရိယာပုတ်ဆိုတာသွားဣရိယာပုတ်ရဣရိယာပုတ်ထိုင်ဣရိယာပုတ်လျောင်းဣရိယာပုတ်သွားရထိုင်လျောင်းအဲ့ဒီဣရိယာပုတ်၄ပါးမှာလည်းပဲသင့်လျော်တဲ့ဣရိယာပုတ်နဲ့အာထုတ်ပါတဲ့ သင်လျော်တဲ့ဣရိယာပုနဲ့အထုတ်ပါဆိုတာဣရိယာပုပဲနှမျိုးရှိတော့ပါပါတော့အသင်လျော်ဆုံးဣရိယာပုကတော့လျောင်းပြီးအထုတ်တဲ့ဣရိယာပုပေါ့ဟမ်မြန်မြန်ပျော်သွားမလဲ အဲ့ဒါတရားနဲ့တရားနဲ့ပြောတော့ဗောတတ်နိုင်သမျှကြောခင်းတဲ့ဣရိယာပုဂ္ဂိုလ်တတ်နိုင်သမျှနဲပါစေတဲ့လျောင်းတဲ့ဣရိယာပုတတ်နိုင်သမျှနဲပါစေထိုင်ဣရိယာပုရဣရိယာပုဈဉ္ညာလျှောက်ဣရိယာပုတို့နဲ့ပဲများများတရားအထုတ်ပါတဲ့မြတ်စွာဘုရားကမိန့်တယ် တရားတက်ကြောင်မချွတ်မယွင်းတရားတက်စေနိုင်တဲ့တရားရစေနိုင်တဲ့အကြောင်းသုံးပါးထဲမှာတစ်ကြောင်းထဲမှာမြတ်စွာဘုရားမိန့်တယ်ဒီဝတံစင်ကမေနနိတိဇာယအာဝရဏိယဟိဓမ္မေဟိစိတ်တံပရိသောတေတိရတ္တိယပထမယာမ စင်္ကမာယနေသစ္စာယအာဝရဏိဟိဓမ္မေစိတ်တံပရိတောတေတိရတယမစ္စိမယာမံတိဟဒခိနေနပတေနတိဟတယံကပေယပါရိပါဒံဣစ္ဆာဒာယဥဋ္ဌာဏသိညာမနတိကတဝါ ရတိယပစ္စည်းမေယမေစကမာယနိတ္တဇာယအာဝရဏိဟိဓမ္မေဟိစိုက်တံပရိသောတေတိဒီဝတံတနေ့ပလုံးစင်ကမာယနိတ္တဇာယဈဉ္ညာလျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏိဟိဓမ္မေဟိကိလေသာနိဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောတေတိစင်ကြအောင်သုတ်သင်၏ တနေ့လုံးဈဉာရှာရှိသေးတယ်ရှုမှလိုက်ထိုင်ရှုမှလိုက်အဲ့ဒါလိုနည်းဖြင့်စိတ်ထဲမှာကိလေသာនិဝရဏမဝင်အောင်သုတ်ပင်မှာတဲ့တနေ့လုံးမနဲ့လင်းတဲ့အချိန်ကစပြီးညမိုးချုပ်ပေါင်းတဲ့အထိညအချိန်ကြတော့သုံးပိုင်းပိုင်းလိုက်ပါတဲ့ညဥပိုင်းရယ်ညလယ်ပိုင်းရယ် မိုးသောပိုင်းရဲ့ညင်ဥယံသကောင်ယံမိုးသောယံလို့သုံးပိုင်းပိုင်းမှာသုံးပိုင်းပိုင်းပြီးတော့ရတ္တိယပထမယမေရတ္တိယပထမေယမေညင်ဤပထမယ၌ဝါညင်ဥယ၌စေတမယနိတ္တဇာယဇင်းညာလျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏိယိဓမ္မေဟိကိလေသာနိဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောတေတိ စင်ကြအောင်သုတ်သင်၏ညာဥပိုင်းမှာလည်းစဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်အထုတ်လိုက်ထိုင်အထုတ်လိုက်စဉ္ညာလျှောက်အထုတ်လိုက်ထိုင်အထုတ်လိုက်နဲ့ကြားထဲမှာကိလေသာမခိုးနိုင်အောင်ဆက်ဆက်မိသွားအောင်အထုတ်ပါအခုချိန်ဒီဘုန်းကြီးပြောခဲ့တာထဲမှာလျောင်းတဲ့ဧရိယာဘုံများပါလားမပါဘူးနော် အခုဘယ်ဘယ်ချိန်ရောက်သွားပါတော့ညဥရရောက်သွားပြီဟုတ်ကဲ့လားဆိုကြပါစို့နေ့နာရီ7နာရီညနာရီ7နာရီဆိုရဲနေ့7နာရီပတ်လုံးဈဉ္ဉံလျှောက်လိုက်ထိုင်လိုက်နဲ့အထုပ်ပါတခါညဘက်ကြတော့ညဥရ4နာရီအဲ့ဒါလဲဈဉ္ဉံလျှောက်လိုက်ထိုင်လိုက်နဲ့အထုပ်ပါဒီလိုမဟုတ်လား ဘယ်နှနာရီရှိသွားပြီလဲ16နာရီရှိသွားပြီပြီးတော့မှရတ္တယာညိမိသိမေယာမေမိသိမယာ၌ဝါတကောင်ယာ၌စင်္ကမယာနိအဇဂောယာ၌ဒက္ခိနေနပတေနလက်ယာနံပါဖြင့်ပါရေခြေရောက်တစ်ဖက်၌ပါရန်အစ္ဆဒါယခြေရောက်တစ်ဖက်ကိုနည်းနည်းလွန်ထားပြီးတော့ သီဟသေးယံချင်းသိအိတ်ချင်းကိုကပ္ပယပြုရ၏လက်ရာပဲစောင်းပြီးတော့အောက်ကခြေတော့ခြေတော့ချင်းဒူးချင်းတဲ့တဲ့ကြီးမထမိအောင်ခြေမျက်စိချင်းတဲ့တဲ့ကြီးမထမိအောင်အောက်ကခြေတော့ကဖြောင်းမြောင်ထားပြီးတော့အထက်ကခြေတော့ကရှေ့ကိုနည်းနည်းလွန်ပြီးကိုွေးထားလိုက်ပါတဲ့အဲ့လိုကိုွေးပြီးတော့မှအိပ်ပါတော့တဲ့ဘလို့အိပ်ရမလဲဆိုတော့ ရှင်သေးအိတ်လို့အိပ်ပါလက်ထမ်းနေတာခေါင်းခေါင်းထားနေရတာမပြက်ပါစေနဲ့တဲ့အိယာကနိုးတယ်ဆိုလဲအဲ့ဒါလောက်အဲ့ဒါလို့လေမူလအိတ်တဲ့အနေထားတိုင်းတွေ့ပါစေတဲ့အဲ့ဒါသတိနဲ့ရှုမှတ်ပြီးအိတ်လို့ရှိရင်အဲ့ဒါလို့ဖြစ်တာ哦အဲ့ဒါသကောင်းရန်၄နာရီနောက်ရတ္တိယညိ ပစ္စည်းမေယမေပစ္စည်းမယ၌ဝါမိုးသောယ၌စေကမယနိသစ္စာယဝိညာဉ်လျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏိယဟိဓမ္မေဟိကိလေသာနိဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောတေတိစင်ကြအောင်သုတ်သိ၏ပစ္စည်းမယံခေါ်တဲ့မိုးသောယ၄နာရီမှလည်းဈဉ္ဉံလျှောက်လိုက်ထိုင်လိုက်ဈဉ္ဉံလျှောက်မှတ်လိုက်ထိုင်မှတ်လိုက်ဈဉ္ဉံလျှောက်မှတ်လိုက်ထိုင်မှတ်လိုက်နဲ့ ကိလေသာကြားမခိုးသာအောင်ကြိုးစားပြီးတော့ဆက်ဆံမိအောင်အထောက်ပါတဲ့အဲဒီတော့နေ့7နာရီည7နာရီပေါင်းတော့ဘယ်နှနာရီလဲ24နာရီမှာဘယ်နှနာရီအထောက်ရမလဲနာရီ20ဈဉ္ညာလျှောက်လိုက်ထိုင်လိုက်ဈဉ္ညာလျှောက်မှတ်လိုက်ထိုင်မှတ်လိုက်နဲ့အထောက်ရမယ်တဲ့ဘယ်နှနာရီနားနေအိပ်ဆက်ရမလဲ အဲ၄နာရီနားနေအိပ်ဆက်ပါတဲ့ဒီတော့မြတ်စွာဘုရားအဲ့ဒီမိတ်နဲ့အထက်မှာအဲ့ဒီနာရီ20လုံးလုံးထဲမှာလျောင်းတာပါကလားအဲ့တော့လျောင်းတဲ့ဣရိယာပုဟာတင့်နေရောတဲ့ဣရိယာဟုတ်ဟုတ်ပါမလားဘယ်ဣရိယာပုမှတင့်နေရောတာတော့စဉ္ညာလျှောက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပု ယမယံခရတဲ့ဣရိယာပုတ်အဲ့ဒါဒီပင်နဲ့အဲ့ဒါဒီတာနဲ့တက်နေရတဲ့ဣရိယာပုတ်ပဲတဲ့အိန္ဒြေ၅ပါးထက်သာအားကောင်းစေတဲ့ဣရိယာပုတ်ဘယ်နှခုရှိသွားကြတော့သမ္မာယဘယ်နှခုရှိသွားကြတော့နေရာသမ္မာယဖြစ်ရမယ် ဖွမ်းရရာဌာနတပ္ပယဖြစ်ရမယ်စကားကလည်းတပ္ပယဖြစ်တဲ့တင့်တော်တဲ့စကားတရားတက်စေတဲ့စကားဖြစ်ရမယ်ဆက်ဆံတဲ့ပုဂ္ဂိုလ်ကလည်းပဲတရားတက်စေတဲ့တင့်တော်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်စားတော့တဲ့အစားအစာကလည်းပဲတရားတက်စေတဲ့တင့်တော်တဲ့အစားအစာဖြစ်ရမယ် ဥတုကလည်းတရားသက်စေတဲ့ဥတုဖြစ်ရမယ်ဣရိယာပုတ်ကလည်းပဲတရားသက်စေတဲ့တင့်တော်တဲ့ဣရိယာပုတ်ဖြစ်ရမယ်ဘယ်နှခုတော့သင်လျော်လှစွာဆန်းခံရွာနှင့်နေရာစကားပုဂ္ဂိုလ်များသည်ဖန်ကတပြာဣရိယာပဋ္ဌဥတုမြ ငါးဝဣန္ဒြေထက်ကြောင်းသည်ဟုတ်ကဲ့လားဘယ်နှမျိုးလဲခုနှစ်မျိုးဟုတ်လားကဲပြန်ဆိုကြည့်စမ်းပါသင်ရောလာစွာဖွမ်းကံရွာနှင့်နေရာစကားပုဂ္ဂိုလ်များသည်ဖွမ်းကားတပြာဣရိယာပဋ္ဌ ဥတုမြငါဝဣန္ဒြေထကြောင်းပြီးဆိုသင်လျော်တဲ့ စကားဆိုတာကအပိဿကထာတဲ့အလိုနှဲခြင်းနဲ့စတဲ့စကားပဲပြောရမယ်တဲ့အလိုလောဘနှဲခြင်းနဲ့စတဲ့စကားပဲပြောရမယ်တဲ့မပြောမဖြစ်လို့ရှိရင်ပြောဖို့ရာကြုံလာရင်တော့အလိုလောဘနှဲခြင်းနဲ့စတဲ့စကားပဲပြောရမယ်တဲ့ အဲ့ရနေရာမှာလည်းအလိုလောဘနေရမယ်အဝတ်အစားမှာလည်းအလိုလောဘနေရမယ်အစားအသောက်မှာလည်းလိုတော့အလိုလောဘနေရမယ်တခြားပစ္စည်းပစ္စည်းအသုံးဆောင်မှာလည်းအလိုလောဘနေရမယ်အဲ့ဒီအလိုလောဘနေတာနဲ့ပတ်သက်တဲ့စကားကိုသာပြောရမယ်အဲ့ဒီစကားသာနဲ့တရားတိုးတက်စေတဲ့ ဣန္ဒြေ၅ပါးထက်မြက်စေတဲ့စကားပဲအပိဿကထတရားအထုတ်ဖို့လာပြီးတော့သူနှဆွဲကိုကြည့်ကိုနှဆွဲသူကြည့်ပြီးတော့သဘောကျနေလို့ရှိရင်အဲ့ဒါအလိုနဲ့တဲ့စကားလားပါစကားတော့အလိုကြီးတဲ့စကားစကားပေါ့ဟုတ်ကြလား တရားအထုတ်လာပြီးတော့အိမ်ကဈေးကြောင်းနာကြောင်းဈေးအောင်ကောင်းကြောင်းဈေးအောင်မကောင်းကြောင်းစသည်များကွာပြောရင်နော်အလိုနဲတာလားအလိုကြီးတာပဲဟုတ်တယ်မဟုတ်လားထို့သူပဲအိမ်ကအိမ်အကြောင်းကားအကြောင်း TV အကြောင်းအဝတ်အစားအကြောင်းပြောတယ်ဆိုလို့ရှိရင်တော့ဒါအလိုနဲတာလားအလိုကြီးတာလား အဲ့ဒါတွေဟာမသင့်လျော်တဲ့စကားတွေတဲ့မပြောနဲ့အလိုနှဲခြင်းနဲ့ဆက်တဲ့စကားပဲပြောရမယ်အပိစ္ဆကထာသံတုဋ္ဌိကထာရောင်ရဲခြင်းနဲ့ဆက်တဲ့စကားပြောရမယ်အိယာနေရာမှာရောင်ရဲရမယ်အဝတ်အစားရောင်ရဲတင်နေရမယ်အစားအသောက်ရောင်ရဲတင်နေရမယ်တခြားအသုံးဆောင်တွေလည်းပဲရောင်ရဲတင်နေရအဲ့ဒီရောင်ရဲတင်နေခြင်းနဲ့ဆက်တဲ့စကားပဲပြောရမယ်တဲ့ သံဒုဋ္ဌိကထာ now ပဝိဝေကကထာအပေါင်းအဖော်မမင်မဲတကူရဲနေခြင်းနဲ့စတဲ့စကားကိုပဲပြောရမယ်တဲ့မလေးတကူရဲတယောက်ထက်နေရတာကောင်းလိုက်တာတရားမှလို့သိကောင်းတာပဲသူများများလာစကားပြောပြီဆိုလို့ရှိရင်စိတ်ကိုပြက်ရော့ အဲဒါလိုအဖော်ကင်းခြင်းနဲ့စတဲ့စကားပဲပြောရမယ်ယောဂီမှာတခြားအဖော်ပဲရှိရမယ်တရားအဖော်ပဲရှိရမယ်တခြားအဖော်မရှိရဘူးပါပဲရှိရမယ်နော်တရားအဖော်ပဲရှိရမယ်တခြားအဖော်မရှိရဘူးတခြားအဖော်ရှိရင်တရားမတိုးတက်တော့ဘူး အမြဲတမ်းတရားအဖို့ရှိနေပြီဆိုရင်တော့တရားတိုးတက်တယ်ဒါကြောင့်မလို့အမြဲတမ်းတရားအဖို့နဲ့ပဲနေရမယ်အဲတခြားအဖို့မရှိပဲအဖို့ကင်းနေတာကပဲပဝိဝေကကထာအဲ့ဒီစကားဟာတင့်လျော်လျော်ပတ်တဲ့အိန္ဒြေ၅ပါးထက်သန်စေတဲ့စကားပါပဲတဲ့နောက် သီလနဲ့စတဲ့စကား၅ပါးသီလ၈ပါးသီလအဲ့ဒါလိုသီလတွေထိမ့်သိမ်းရတာဟာဟဲ့အမတန်ကုသိုလ်ပွားပြီးအကျိုးများတာပဲဒီကိုနှုတ်ကာယကံဝစီကံတွေဟာမထိမ့်သိမ်းမှုဆိုလို့ရှိရင်တော့အကုသိုလ်အလုပ်တွေပဲလုပ်မိမယ်အကုသိုလ်ပြောတွေပဲပြောမိမှာပဲသီလနဲ့ထိမ့်သိမ်းသိမ်းစွန့်လွန်စည်းစည်းထားလိုက်တဲ့အခါကျတော့ အကုသိုလ်လို့အကုသိုလ်ပြောတယ်မပြောမိတော့ဘူးကောင်းလိုက်တာချမ်းသာလိုက်တာအဲဒါလို့သီလနဲ့ပတ်သက်တဲ့စကားပြောရမယ်ဘယ်သီလမဆိုလုံကြုံရင်ကောင်းကျိုးရပြီးတော့မလုံကြုံလို့ပျက်စီးရင်နော်ဆိုကြရတယ်ပါဏာတိပါဒခေါ်တဲ့ပထမသိက္ခာဘု၅ပါးသီလမှာ အဲ့ဒီသီလပျက်စီးပြီးတော့တတ္တဝရဲ့အသက်သမီးရဲ့ခြင်းကလေးကိုပုတ်လိုက်ပြီးရင်ပြည့်စိတ်ကလေးခြေလိုက်ပြီးရင်အဲ့လိုဆိုလို့ရှိရင်တော့ဘာအကျိုးရမလဲပါတယ်ပြောသမအောင်အကျိုးအသေးစိတ်ကလေးဘယ်လိုအကျိုးတွေများရနိုင်လဲ ကြက်တူရွေးတွေလားဟလားကြက်တူရွေးတွေလားသာလိကာတွေလားအဲအဲဒီတော့အဲဒီတော့အဲ အဲပြီးတော့အယုတ်ကောမဆိုးဘူးလားအဲအဲ့ဒါအရေးကြီးဆုံးပေါ့ရုပ်ချောရင်ရင်မလုပ်မလဲတတ္တဝရဲ့သမသနဲ့ရှောင်းတတ်ရင်တော့အယုတ်ဆိုးမှာသိကြတယ်ခိုင်းဆိုသားမှာ ပထမတိခါဟုတ်လုံကြုံအောင်ကိုယ်နဲ့နှုတ်ဆောင်စည်းပြီဆိုရင်တော့ဘယ်လိုကျိုးတွေရလဲ များမနှိမ့်ဆက်နိုင်ဘူးသူများတတ်လို့လည်းမသေးဘူးဟုတ်တယ်မဟုတ်လားအဲဒါလိုအစာဤသည်ဖြင့်သီလပျက်စီးခြင်းကြောင့်ရနိုင်တဲ့ဆိုးကျိုးတွေသီလပြည်စုံစင်ကြယ်ခြင်းကြောင့်ရနိုင်တဲ့ကောင်းကျိုးတွေအဲဒါလိုစကားတွေပြောလို့ရှိရင်ဒါကအိန္ဒြေ၅ပါးထက်သာအကောင်းကြီးရဲ့အကြောင်းပဲတဲ့။ဘာကြောင့်လဲဆိုပြောရင်ပြောရင်နဲ့သဘောပေါက်လာတဲ့အခါကျတော့သရာတရားတွေပွားမလာဘူးလား တရားတရားတွေပွားလာပြီဆိုလို့ရှိတော့ကကိုအားထုတ်တဲ့တရားကိုပိုးပြီးအားထုတ်လို့စိတ်တွေဖြစ်မလာဘူးလားဖြစ်လာတယ်ပိုးပြီးအားထုတ်လိုက်လို့အားထုတ်လို့စိတ်တွေဖြစ်လာလို့ကြိုးစားလိုက်တဲ့အခါကျတော့ပိုးပြီးတော့အိန္ဒြေ၅ပါးထက်သာအကောင်းပြီးတရားတွေ့တာပေါ့သို့တော်လည်းပဲကြာရှည်ကြီးတော့ဝိုင်းဖွဲ့ပြီးတော့တော့ဒီလိုပြောနေရမှာမဟုတ်ဘူးအခွင့်ကြုံလို့ ပြောเสียရှိတယ်ဆိုလို့ရှိရင်အဲ့ဒီသီလနဲ့စတဲ့စကားပဲပြောပါတဲ့ဝီရိယနဲ့စတဲ့စကားလည်းပြောပါတဲ့ကြိုးစားအထောက်မှုနဲ့ပတ်သက်စတဲ့စကားဒါတင့်တော်လျောက်ပတ်စကားပဲနောက်သမာဓိနဲ့စတဲ့စကားလည်းပြောပါတဲ့စိတ်တည်ငြိမ်အောင်ဘယ်လိုအထောက်ရတယ်ရှုမှတ်မှုဆက်စပ်မရင်စိတ်တည်ငြိမ်တယ်သမာဓိရတယ်ရှုမှတ်မှု မဆက်ဆက်မိလို့ရှုအမှတ်ကျဲနေပြီဆိုလို့ရှိရင်တော့တမာရီအာမကောင်းတော့ဘူးအစရှိပြီဖြင့်တမာရီနဲ့ဆက်တဲ့စကားပြောပါပညာနဲ့ဆက်တဲ့စကားပြောပါတယ်ပညာဆိုတာဒီနေရာမှာတော့ဝိပဿနာပညာမက်ဖို့ပညာပေါ့ဝိပဿနာပညာဆိုတာကိုရှုမှရင်နဲ့ကိုတွေ့တွေ့တွေ့သိသိသွားတာကိုဝိပဿနာပညာခေါ်တယ်။ဖောင်းနာရှုတဲ့အခါကျတော့ဖောင်းနာတွေ ရွေရှားနေတဲ့သဘောမျှပဲလို့အမှန်တိုင်းသိသွားတာဖောင်းတာတွေအစင်းနဲ့ဖောင်းပြီးအစင်းနဲ့ပြုတ်ပြုတ်ကြကြသွားတာအဲ့ဒါလို့သိတာဒါပညာပဲဝိပဿနာပညာဝိပဿနာဉာဏ်အဲ့လိုဝိပဿနာပညာမဲ့ပညာဖို့ပညာနဲ့စတဲ့စကားပဲပြောပါတဲ့နောက်ဝိမု ക്തി ဝိမု ക്തി ဆိုတာကိလေသာမှလွတ်မြောက်ခြင်းကိလေသာမှလွတ်မြောက်ခြင်းဆိုတာ လုံးဝအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာလုံးဝငြိမ်းပြီးလုံးဝမရှိပဲနေတာအဲ့လိုမရှိတော့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာကိလေသာမှလုံးဝလွတ်နေတယ်နောက်လည်းအဲ့ဒီကိလေသာဒီပုဂ္ဂိုလ်ရဲ့စိတ်စိတ်ထဲဘယ်တော့မှပြန်မလာတော့ဒါတော့အဲ့ဒီဝိမု ക്തി ဆိုတာဘယ်ပုဂ္ဂိုလ်ကိုညွှန်းတာတော့ဟဲ့ယဟနာပုဂ္ဂိုလ်ရဲ့အရဟတ္တဖို့ကိုညွှန်းတာ အရဟတမေအခိုက်တော့မဟုတ်သေးဘူးအရဟတမေအခိုက်ကတော့မေညာငါကိလေသာကိုပယ်သတ်နေရသေးတာမလွတ်သေးဘူးမညာမစိတ်ဖြစ်ပြီးလို့သူ့နောက်ကကဖိုလ်စိတ်ဖြစ်တဲ့အခါကျမှဖိုလ်စိတ်ကြတော့မှကိလေသာကလုံးဝလွတ်သွားတယ်။ဒါကြောင့်မလို့အရဟတဖို့စိတ်အဲ့ဒါကိုဝိမု ക്തി ခေါ်တယ်။နောက်အဲ့ဒီလွတ်မြောက်မှုကိုပြန်စဉ်းစားတာ ဒီအရဟတဖို့ရင်မဟုတ်သေးဘူးလွတ်မြောက်ပြီးတော့မျက်မှောက်ပြုရတဲ့ဆင်းရဲငြိမ်းတဲ့သဘောကိလေသာငြိမ်းနေလို့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်အဲ့ဒါကိုပြန်ပြီးတော့ဆင်ញင်စဉ်းစားတာကိုလည်းပဲအဲ့ဒါဆင်ញင်စဉ်းစားတာကိုဝိမု ക്തി ညာနာဒသနာလို့ခေါ်တယ်ပစ္စဝေခဏပစ္စဝေခဏဉာဏ်လို့ခေါ်တယ် ပြန်ပြီးတော့ကိလေသာမှလွတ်မြောက်တဲ့သဘောကိုဆင်ញင်မိတာကိလေသာမှလွတ်မြောက်လို့မလို့ဆင်းရဲငြိမ့်သွားတဲ့သဘောနိဗ္ဗာန်ကိုဆင်ញင်မိတာဒါဝိမု ക്തി ညာနာဒသနာခေါ်တယ်ပစ္စုခဏညာအဲ့ဒါဒီနဲ့ပတ်သက်တဲ့စကားပဲပြောပါတဲ့အဲ့တော့အခုဘုန်းကြီးပြောကြတာစကားဘယ်နှမျိုးရှိတော့ရှင်းမျိုးလား ယ်နှမျိုးတော့အလိုနှဲခြင်းနဲ့စတဲ့စကားရောင်ရဲခြင်းနဲ့စတဲ့စကားအဖော်ကင်းခြင်းနဲ့စတဲ့စကားပြီးတော့ကြားထဲမှာတစ်ခုလေးကြာနေမညှိခြင်းနဲ့မညှိတွယ်ခြင်းနဲ့စတဲ့စကားတဲ့ပြောရမယ်မညှိတွယ်ခြင်းနဲ့ဆိုတာမြင်ရတဲ့အစင်ပေါ်မှာမညှိတွယ်ဘူး ကြားတဲ့အတန်ပေါ်မှာမညစ်တွေ့ဘူးနာရတဲ့အနံပေါ်မှာမညစ်တွေ့ဘူးထိရတဲ့အထီးတွေပေါ်မှာမညစ်တွေ့ဘူးစားရတဲ့အစားအသောက်ပေါ်မှာမညစ်တွေ့ဘူးအဲ့ဒီမညစ်တွေ့တဲ့မညစ်တွေ့ခြင်းတဲ့စကားဆက်တဲ့စကားပြောပါတယ်နောက်သီလနဲ့စတဲ့စကားဘယ်နှခုရှိတော့တော့အလိုနဲ့ခြင်းရောင်ရဲခြင်းအဖို့ကင်းခြင်း ဟမ်မညှိကြွယ်ခြင်းသီလသမာဓိနဲ့စတဲ့စကားဝိရိယနဲ့စတဲ့စကားပညာနဲ့စတဲ့စကားဝိမု ക്തി နဲ့စတဲ့စကားဝိမု ക്തി ညာနာဒတနာနဲ့စတဲ့စကားဝိမု ക്തി နဲ့စတဲ့စကားဆိုတာအရဟတဖို့နဲ့စတဲ့စကားဝိမု ക്തി ညာနာဒတနာဆိုတာပစ္စုခဏဉာဏ်နဲ့စတဲ့စကား ဟုတ်ကဲ့လားဒါကကိုမရသေးပေလဲလည်းပဲသဘောတရားအနေနဲ့နားလဲလို့ကြားထားလို့သဘောပေါက်တယ်ဆိုရင် ပြောလို့မရဘူးလားရတယ်ပေါ့အဲ့တော့စကားဘယ်နှမျိုးရသင်လျော်လျောက်ပတ်တဲ့စကား10မျိုးတဲ့အဲ့ဒီ10မျိုးမှာတပါးတခြားစကားတွေကတော့အိန္ဒြေ၅ပါးထက်သာအကောင်းစေတဲ့စကားတွေမဟုတ်ဘူးတဲ့မသင်လျော်ဘူးတဲ့ ဆိုလူနေရောင်ရဲ့ပေါ်ကင်းဆက်ညီလဲမညီရာလူနေရောင်ရဲ့ပေါ်ကင်းဆက်ညီလဲမညီရာဆို သီလဝီရိသမာဓိဆိုပြီးမြတ်ပညာသီလဝီရိသမာဓိဆိုပြီးမြတ်ပညာ ဝိမု ക്തി နှင့်ဉာဏ်မြင်ဆင့်ပြောသင့်စေကထာဉာဏ်မြင်ဆိုတာဝိမု ക്തി ဉာဏဒသနဉာဏဉာဏ်ဒသနမြင်မိမိရထားတဲ့တရားပြန်ပြီးတော့မြင်တယ်ဆိုတာဆင်ញံတာဒီနေရာမှာဝိမု ക്തി နှင့် ဉာဏ်မြင်ဆင်းပြောသင့်စေကထာဝိမု ക്തി နှင့်ဉာဏ်မြင်ဆင်းပြောသင့်စေကထာဆိုလူနဲ့ရောင်ရဲ့ ခေါ်ကင်းစေညီလဲမညီရာသီလဝီရိသမာဓိဆိုပြီးမြတ်ပညာဝိမု ക്തി နှင့်ဉာဏ်မြင်ဆင့်ပြောသင့်စေကထာ ရိသင်လျော်လှစွာခုနှစ်ဖြာကောင်းစွာမြည်ရမည်ဆိုတဲ့အတိုင်းသင်လျော်တဲ့အရာခုနှစ်ပါးကိုမိဝဲပြီးတော့စကားအရာမှလည်းပဲအခုကျမ်းကညွှန်ကြားတဲ့တင့်လျော်တဲ့စကား10မျိုးမှတပါးတခြား10စကားကိုမပြောမိစေဘဲနဲ့ပြောကိုကြုံလာရင်လည်းပဲဒီတင့်လျော်တဲ့စကား10မျိုးတွေကတစ်မျိုးမျိုးကိုသာ